လူရဲ့ရက်ကတိကယောဂီဟာကိုယ်ရဲ့ဆက်ပြီးတော့ရှုခွက်ခရီးဒီပေါ်တိုင်းပေါ်တိုင်းရှုမှန်းမှုတော်လေးမြင်လာပြီဆိုရင်ကြောက်ကြွဆက်ပုံတွေဘောလို့သိလာတာဒီအပိုင်းတော့ထီရတော့ သဘာဝလက္ခဏာတက်တက်လောက်ပဲကြည့်ပါသေးတယ်အနိစ္စတရားလောက်ပေါ်ပြီးတော့ပြောက်သွားတဲ့အနိစ္စဓမ္မလောက်ကိုသာပဲကြည့်ပါသေးတယ်ဒါမှလို့သိအရေးကြီးပါတယ်သူအဲ့ဒီလိုသိဖို့ဒီဒီလောက်ရှိထားလို့ရှိရင်အချိန်ကလေးတော်တော်လေးတောင်းပါပြီ နောက်ပိုင်းကျမှဒီအတိဟာယထာဘူရဏိပဿနာဖြစ်ပုံပေါ့လေဒီညာပိုင်းရောက်လာတဲ့အခါမှာဘဝဆက်ဆက်ကမဟာဇမလိုဘောလေဖန်ဆင်းရှင်ရှိသလားမရှိဘူးလားဆိုတော့ဘောလေကျုံမသတိရတယ်။ဒါမဟာဇမကြီးရှိတယ်ဆိုတော့ဘောလေဆွဆွရင်းရင်း ပေါင်းတာကြီးဆွဲထားတာပေါ့လေသူလက်တွေ့ရှိတဲ့အခါကျတော့ယုံနာမျှတာပဲအဲဒီယုံနာတရားတွေဟာအကြောင်းကင်းပြီးတော့မဖြစ်ဘူးကောင်းသူဆရာအကြောင်းရောက်ဆရာအကျိုးလေးတွေကိုယ်ဆက်နေတာဖြင့်ဖြစ်နေတာပဲဆိုတော့နိစ္စတရားတွေပေါ့လေဒါကြီးရှင်းရှင်းသိသွားလို့ရှိရင် အဲဒီယုံမှန်တရားကြီးဟာကြောက်ပါပုံလေးကြီးပြောထားတယ်အမှန်ကောင်းပါလေနောက်ညာရှင်လေးဖြစ်တဲ့ခါကျမှအကျေပြောပါဦးမယ်ဆက်ပြီးတော့ရှိတဲ့ခါမှာအနိစ္စဓမ္မတော့သိုံဟုတ်ခဲနဲ့အနိစ္စလက္ခဏာပါသိတော့တော့ဒီခါမှာ သမထဉာဏ်ကစပြီးတော့ဥပဒနာဉာဏ်ကြီးအစစ်စစ်အစစ်စစ်တက်သွားတော့တာပါပဲအဲ့တော့ဒီနေ့ရှင်းလင်းတင်ပြဖို့ပါပဲဒီကနေပြီးတော့ဥပဒနာစုခတွေဖြစ်ပုံပေါ့လေဒါလေးတွေပြောမှာပါပဲဥပဒနာစုခတွေဖြစ်လာတဲ့အခါမှာသတိပဋ္ဌာန်ရဲ့အကျိုးသိလို့နည်းနည်းတတ္တတရားကိုအခုလို လက်တွေ့လုပ်ငန်းတွေပေါ့လေတိတိကျကျပြုစုတိုးထောင်ပေးလိုက်တဲ့အခါကျတော့ဖွင့်ပြလာပုံလေးပေါ့လေအဲ့ဒါလေးလည်းစစ်ပြောရမှာပါပဲနိစ္စတရားကိုသိပြီးစိတ်ရှုလို့သူတို့ပေါ်ပြီးတော့ကြောက်သွားပုံလေးတွေပေါ့လေ တိမြင်တဲ့ရှင်သုံးသပ်ဆုံးဖြတ်တဲ့သမဏဉာဏ်ပိုင်းလောကစပြီးတော့ဥပဒနာဉာဏ်စတော့ဖြစ်တော့တာပါပဲစိတ်ရှိလို့ရှိရဲ့ရစ်ကလေးပေါ်ရစ်ကလေးပြောက်ခတ်သွတ်သွတ်လေးကြည့်မြင်လာတာအဲ့ဒီခါမျိုးမှာဝိတ္တဝိချရပိတိစုခဧကကရာခေါ်တဲ့ ဆိုင်းအင်္ဂါရေဘောလေးအတိုင်းကြီးဖြစ်လာတာလားအလိုလိုချိန်သားကြိုက်လာတာချိန်သားကြိုက်ပြီဆိုလို့ရှိရင်အောင်နဲ့မဆိတ်လည်းကပုတ်တဲ့တကယ်လို့ပြည်ပြင်းလာတာပဲချီတီမီရှိလာတာသာဝတ္တကသာဝေကြာရဆိုတာပါအဲ့ဒါမှာဝိကဇပိတိစုခ ကိလေသာတွေမှဒီဝိညာဉ်တရားတွေမှကိစိတ်နေတဲ့အသေးစားပီတိလေးပေါ့လေဘာမောဇအသေးစားပီတိရတယ်ပြီးတော့အာကောင်းတဲ့ပီတိကြီးတွေပေါ့လိုင်းကြီးဖြစ်လာတာဒါအမှန်ထင်ရှားပါတယ်စိတ်လည်းပဲအေးချမ်းလာတာပဲချမ်းသာမှုလည်းဖြစ်လာတာပဲချမ်းသာမှုဖြစ်လာပြီဆိုလို့ရှိရင်စိတ်ဟာ ရောက်ရခတုံလှုပ်တာမရှိတော့ပဲနဲ့ဗောလေငြိမ်တဲပြီးတော့သွားတော့လေဧကဂရဆိုတော့လည်းဖြစ်လာတာအင်္ဂါလေးအင်္ဂါ၅ပါးနဲ့ပြည့်စုံတဲ့ဥပဒနာဇန်နေဗောလေအလိုက်ကြီးဖြစ်လာတယ်ဥရပြညာပဲရောက်တဲ့အခါကျတော့ဥဒ္ဒုဆိုင်တော်ကြီးပြုတ်ပြီးတော့ဗောလေ ပိတိစုခဧကဂရဆိုတာဟောလေဇာယကသုံးပါးနဲ့ညီပြတဲ့ဒုတိယဆံသဘောမျိုးဟောလေအဲ့ဒါမျိုးကြလို့ရှိရင်သိကိုထူကြလာတော်တော်ညာအပိုင်းမှာကိုပဲတော်တော်လေးထူနေပါလေထူပုံကတော့မခံစားတဲ့ဝေဒနာတွေဟောလေ ချို့ယောဂီတွေဆိုရင်ထိုင်ကစားရှိသေးတယ်တစ်ချက်တစ်ချက်မှတ်ကစားရှိသေးတယ်ဝေဒနာတွေကတခါတည်းမခံနိုင်တော့ဖြစ်လာမှတ်တဲ့အခါပုံနာလာတိဖွဲ့တဲ့အရာဝတ္ထုကိုအကောင်းနဲ့မှမလူနဲ့ကြည့်တဲ့အခါအကြီးကြီးလို့ဒီလိုထင်ရတယ်လို့ပြောတယ်ဉာဏ်ကလည်းအကောင်းလာတော့အသေးအဖွဲမခံစားမှုလေးကိုပဲ ကြီးကျယ်ကျယ်ကြီးချင်းလာအဲဒီကကြောက်လို့ရှိရင်ယောဂီကဇွဲမရှိဘူးဆိုလို့ရှိရင်ရှော့ရတော့မလို့လို့ပြင်းရတော့မလို့လို့ဖြစ်လာတာစိတ်ကြီးခြောက်ခြားလာဒါမှလည်းကိုယ်နဲ့တည်းမငဲ့မွယ်ဖိုင်နဲ့စူစားအထောက်ရမယ်လို့မြတ်စွာဘုရားမိန့်မှရဲ့ချက်တွေကိုကမ္မထဆရာများကမှာကြားထားတော့ ပေပြီးတော့မှတ်တဲ့အခါနာရကတတရှုတာကတတဆိုတာကကြည့်တာကတတဘေကနာတယ်ကျင်တယ်ကြိုက်တယ်ခဲတယ်ဆိုတာမရှိတော့နာရနဲ့ကြည့်တာတကယ်ပြစ်စစ်ကတွေ့နေရတဲ့အာရုံနဲ့အာရမဏိကဟာဘောလေယုံနာယုံနာသဘာဝတက်တက်ပဲ ပုဂ္ဂိုလ်တ attva ဆိုတာမရှိတော့မြဲနေတဲ့အတ္တကောင်လေးဆိုတာဒါလည်းမတွေ့ရတော့ရှုเสียလဲရှုတာဒါနောက်ပြမတဲ့ခါကျတော့ဝေဒနာတွေကျော်သွားတော့တာအဲဒီမှာယောဂီကသိပြောလာတာသိပြီးတော့လည်းတတိတိရှိလာတာဒီကဒီမခံစားမှုတွေမှတ်လို့ မပြောက်နိုင်ပါဘူးလို့ဟောတယ်တင်းခံနေတဲ့ဟာတွေရတယ်အဲ့ဒါတွေလည်းပြေသွားတယ်ဩရုပ်ကြီးယောဂါကြီးကြောက်သားပဲမခံနိုင်ဘူးလေကြောက်သားပဲဆိုတော့တတတရားကြီးဖြစ်ပွားပြီးတော့ဗောလေဆန္ဒတွေလည်းပြင်းပြလာတယ်တတိတွေပုံရှိလာတယ်အကျိတ်ခဲကိုလည်းပဲရင်ဆိုင်ရဲလာတယ် ဒီပိုင်းလေးမှာစွန်စားကားလေးပဲအဲ့ဒီစွန်စားကားလေးကိုစွန့်လိုက်လို့ခက်ခဲကြော်သွားပြီဆိုလို့ရှိရင်တတိတိဖိတ်ကောင်းလာအဲ့ဒါဝိရိယခေါ်တယ်ဝိရိယကြီးအကောင်းလာတဲ့သဘောတရားထုတ်တဲ့ကာပဲဖြစ်ဖြစ်အခြားကိစ္စတခုဆောင်ရွက်တဲ့ကာပဲဖြစ်ဖြစ် စိတ်ဆုံးနေစရာနဲ့ကြုံလို့ဆိုလို့ရှိရင်ဆုတ်ကဆုတ်ကဖြစ်နေတော့ဒါတတိရှိရမရဘူးဒီကကြတော့ကုတတိကိုတွေးပြရတယ်ဟွန်းသိရေးကြည့်ပါတယ်ဒီပိုင်းလေးမှာဒီအရင်ဆက်ပြီးတော့ကျမ်းဂန်များမှာရိုးရိုးလုံးဝဝိရိယကို အရှင်း30နဲ့ပိုင်းခြားထားပါတယ်ဒီအရမဓာတုအစာကျိုးကျိုးပန်းအထုတ်မှုသူယောဂီတွေစာပန်ရောက်လာပြီးတော့အထုတ်တဲ့နည်းကျမ်းလာပြီးတော့ဗောလေအလုစတဲ့အခါဘောင်းပင်ဝါစပေါ်တဲ့အာရုံမလွတ်တမ်းမှတ်နိုင်ဖို့ပူရိပြင်းအဆိုင်မှုလေးတွေဗောလေဒါအစကျိုးတော့ တိတူရင်းရအစပြိုးသလိုပါလေစစစိုက်သလိုပါလေစပြိုးတာနောက်လေ့ကျင်လာရလာပြိုးတော့အစစ်စစ်ဉာဏ်လေးပွင့်လာပြီဆိုရင်အထူးသဖြင့်တမန်တော်ညာဘက်တော့ရောက်လာပြီဆိုလို့ရှိရင်မျိုးစုံတွေ့ရပါတယ်အထူးသဖြင့်ကိုယ်ရဲ့စိတ်ထဲမှာမခံစားမှုတွေဒါတွေ ဆုံးရဆုံးရတတ်ပါတယ်အဲဒီကကြာလို့ရှိတတိကြောင့်တဲ့ပုဂ္ဂိုလ်ဟာနာမကြောက်သိမှာကြောက်တော့ခဏခဏရွှေ့လိုက်ပြင်လိုက်ကြောင်းလိုက်လုပ်နေတော့အဲဒီမခံစားမှုကိုတော်တော်နဲ့မကျော်လွန်တော့ဆိုရတဲ့ပေါ်လေအဲ့ဒီမခံစားမှုကျော်လွန်သွားအောင်ဝိရအရှိညှိပြင်ပြရပါတယ် အပြင်းဆုံးလက်တဲ့အပြင်းကိုလျှော့ပေးတဲ့အပြင်းကျော်လွန်သွားအောင်ပေါ်လေတော့ဝိရိယအရှိညှင့်တင်ပေးရတာအဲဒီဝိရိယမျိုးကိုတော့တဆင့်တိုး၍ပြင်းမှုမှာလုံရောက်ကြိုးပမ်းအထောက်ဟုတဲ့ခုဒီတမတနာပိုင်းရောက်လာတဲ့အခါမခံတာဘူးနဲ့ဆုံကြုံရတော့ ကိုယ်ရမှာအသက်ကြီးမှကြောက်တဲ့ပုဂ္ဂိုလ်ရှော့ရှော့ပြီးလို့ရှိရင်တော်တော်နဲ့မကျော်လွန်ပြီမယ်လို့ကိုယ်နဲ့တည်းမငဲ့ဘူးကပဲနဲ့စွန့်စားအထုတ်လို့မခံစားဘူးတက်တက်မြင်လာတဲ့အခါနာကောင်းကြီးဖြစ်လာတဲ့ပရိစိပိဆိုတာပါလေမခံစားဘူးမှတ်ရတာကိုပဲပြောသလိုလိုဖြစ်လာတယ်နောက်ဒါလေးက သူလည်းမမြဲတဲ့သဘောဆိုတော့မခံစားမှုအစီအကြီးပြောက်သွားပြီဆိုလို့ရှိရင်ပုတ်ဆက်ချက်ကြီးဖြစ်သွားတယ်မခံစားမှုမှတ်ရတာကလေးလေးစီးစီးမှတ်ရတယ်လို့ကောင်းတယ်လို့ဖြစ်နေတယ်အဲ့လိုဖြစ်တတ်ပါလေဆိုတော့ဝေဒနာတော့ကပြန်ပြန်စားရပါတယ် မခံစားဝေဒနာကတော့ပြန်ပြီးတော့စိတ်ခေါစိတ်ခေါဝင်တယ်လာစားရဲ့ဝေဒနာတလောက်ပဲလာလာပေါ့လေဒီမှာရင်ဆိုင်လိုက်ပဲဆိုတဲ့သဘောပေါ့လေဒါတတိကြီးကောင်းလာတော့ပေါ့တတိကြောင်တော်ရှိတော့ဒီဆင့်ဒီကမှဓာတုအဆင့်ရောက်သွားပြီဆိုလို့ရှိရင်ကျော်သွားပြီဒါကလည်းတရားထုတ်ရတာ မိမိရဲ့ပန်းတိုင်ကပါလေလူဖြစ်ရကျိုးဗုဒ္ဓအဆုံးအမနဲ့တွေ့ကြုံရကျိုးနှစ်ဖို့ရာအတွက်အနည်းဆုံးတမက်တစ်ဖို့ဒီလောက်ထိပန်းတိုင်ထားပါလေခုဝေဒနာလေးကြော်ရုံနဲ့ကတော့ပန်းတိုင်မြောက်သေးပါဘူးပန်းတိုင်ရောက်တဲ့အချိန်ကိုလေးဆက်ပြီးတော့ကြိုးပမ်းတယ် ပေါ်တိုင်းအာယုကိုမလွတ်တမ်းမှတ်နေဖို့ရအတွက်အားစိတ်တာနောက်အရှိန်ကြီးရလာတာပေါ့လေအဲလိုဝိရိယမျိုးကိုတော့ပရကမဓာတုလို့ခေါ်ပါတယ်အစစ်စစ်တိုးပြီးပန်းတန်ရောက်တဲ့ဒီကြိုးကအထောက်ကူတဲ့ယောဂီမှာအဲဒီလိုအစစ်စစ်ရဲရဲမှုလုံလောက်ဝိရိယတွေတော့ရှိအောင်မြင့်တင်ပေးရပါတယ်သိအရေးကြီးပါတယ်လို့ အဲဒီလိုဝိပဿနာဉာဏ်ဖြစ်ပြီးတော့ဆွရှိလို့အဖြစ်ပြက်ကိုခတ်တော့တဲ့တည်နေတော့အသေးဖိုးလေးရဆိုတော့တည်လာတာအဲဒီကကြားလို့ရှိရင်ဝိပဿနာစုခဆိုတာပေါ်လာပြီဘုရားမြတ်စွာကိုယ်တိုင်ကလည်းဝန်ခံပြီးတော့အမရှိထားပါတယ်ယတောယတောသမစတိခန္ဓာနာဥရိယပြရနဲ့ ကိုယ်တည်းစိုက်ပြီးတော့ယုံနာတရားတို့ရဲ့ယုံနာခန္ဓာတို့ရဲ့သဘောဝလက္ခဏာတွေကြည့်ရအောင်ရှုလို့ပို့ပြီးတော့ပြောက်အောင်ပြက်ပြည့်စက်အောင်ပြက်ပြည့်စက်အခုပြင်ရှိပြီးတော့အခုပြင်ပြက်အဲဒီလိုအနေထားမျိုးကိုသုံးသပ်ကြည့်ကြည့်မိမိကြည့်မြင်ကြည့်မြင်တဲ့အတွက်ပေါ့လေရှုတိုင်းရှုတိုင်းကြည့်မြင်ကြည့်မြင်သွားတဲ့အတွက် ကပတိပိတိပါမုစာနဲ့ပိတိပါမုစာပေါ့လေအသေးစားပါမုစာနဲ့အကြီးစားဘလောပါမုစာပိတိတွေဖြစ်လာတယ်နှစ်သိအာရမှုပျော်ရွှင်မှုတွေဖြစ်အဲ့ဒါတွေရလာတတ်တယ်အဲ့လိုမျိုးဆောက်ပြကိုယ်တိုင်ချီးကျူးထားပါတယ်အဲ့ဒီပိုင်ရောက်လာပြီဆိုလို့ရှိရင်စိတ်သာအထုတ် ဒီဘဝမှာပဲသိချင်းခဲ့တဲ့အမြတ်တရားကိုမြင်နိုင်ပါရဲ့တောင်းလို့လပတိပတိပါမုစာဝိအမတတဝိဇာနတံနဲ့အဲဒါလို့နိသိအာရမှုပီတိပီတိဒီပဲလင်ပေါ့လေဝိဇာနတအဖြစ်ပြက်ကိုခတ်တဲ့စိတ်စိတ်တည်မြင်သောယောဂီပုဂ္ဂိုလ်တို့ဤ ဟောယောဂီပုဂ္ဂိုလ်တို့အတွက်အမတန်တည်ကြည်ကြတဲ့အမြတ်တရားပဲအမရိတဆိုအမြတ်လို့ဆိုပါတယ်သို့သောတည်ဉာဏ်လေးရယုံနေတော့အမြတ်ဆက်ရောက်တယ်တော့မဟုတ်ပါဘူးဒါပေမဲ့တည်ဉာဏ်ကနေပြီးတော့စိတ်သာအထုဆက်လက်စစ်တော့တာပါပဲစိတ်သာအထုလို့ရှိရင်တကယ်ကြည်ကြည်ကြတဲ့အမြတ်တရားလေးပါကို မြတ်မပြုနိုင်တဲ့အထိဖြစ်နိုင်ပါတယ်ဆိုတော့မြတ်စွာဘုရားမိတ်ရှိပါတယ်ဒါဟာဥပ္ပဆနာစုခလို့ဆိုရတာပေါ့ဒီနေရာမှာလည်းပဲမြတ်စွာဘုရားအမဂ္ဂကျေပြေဟောထားတယ်ရှိပါတယ်အမနုစီရတိဟောတိ လူသူကိစ္စတဲ့နေရာဌာနရေးတာလေးမှာချင်းကပ်ပြီးတော့ပါလေဖြစ်တိုင်းမှာရှိပရိပြုစောင့်လို့ဆင်ထားဆိုတဲ့အတိုင်းကိုယ်လည်းစိုက်ပြီးရှုခွက်အောင်လေးပေါ်တိုင်းပေါ်တိုင်းပေါ်လေအခုလိုသတိပဋ္ဌာန်အနည်းနဲ့စိတ်အားဆိုင်ချိန်ကားကပ်ပြီးတော့ဆွေးနွေးစွာရှုမှတ်နေဥပဒနာစံနေဖြစ်နေတော့မအားကြီးတန်းလာပြီဆိုလို့ရှိရင် ရာဂနဲ့လှုပ်ရှားတာမရှိဒေါသနဲ့လှုပ်ရှားတာမရှိလှုပ်ရှားမှုတွေကျင်းပြီးတော့ညီတဲ့လာတဲ့အခါမှာသမတမဥပ္ပစတောဆိုတာပါလေတရားတော်ရဲ့အဖြစ်အပျက်ကိုခတ်သက်တဲ့မှန်မှန်ကန်ကန်ကြည့်နေလာတာပဲကိုယ်ရဲ့ပေါ်သမားတွေပေါ်တဲ့အတိုင်းကြည့်နေပဲလေတခဏချင်းပြောက်သွားတာအခုပြင်ဖြစ်အခုပြင်ဖြစ်အောင်ပြည့်ပြည့်ဆက်ပေါ်ဒီခတ်သက်တဲ့ ကြည့်မြင်လာတော့တာပဲจิตတိုင်းလည်းကြည့်မြင်လာတော့တာပဲလက်ဆောင်တဲ့ပုဂ္ဂိုလ်များပြည့်မှတ်ကိုငါကအလေးကျင့်ပြုပြီးတော့ဗောလေခြုံပြီးတော့အားဆိုင်ပြီးတော့ပြည့်နေတာတဖြည်းဖြည်းထိမှန်လာတာနောက်တော့ပြည့်မှတွေ့တဲ့အခါအထူးမရှိရပဲနဲ့ပြည့်လိုက်တာလည်းပဲတက်ကလေးကိုထိကြည့်တော့တော့ပြစ်တိုင်းပြစ်တိုင်းမှအဲ့လိုဖြစ်နေပြီဆိုရင် ပြည့်တဲ့ပုဂ္ဂိုလ်စိတ်ထဲမှာခံစားချက်တွေကဘယ်လိုဖြစ်လာလဲပြောလာတာပေါ့ကျွင်းလာတာပေါ့တိတ်ကိုအရသာရှိလာတာပေါ့ဟင်းဒီလိုပဲရုံးရလည်းပဲပေါ်ရင်းမပြတ်ဆုံးဆုံးဆိုတာရှိမှတော့အခုပဲဖြစ်အခုပဲဖြစ်ပြီးတော့အတီလေးတွေဖြစ်လာတယ်တီတီဖော်လေးတွေကဆက်မှတ်မိလာတယ်ရှင်းရှင်းလင်းပြတ်ပြတ်သားသားလည်းသိလာတယ် အဲလိုတည်တဲ့ပုဂ္ဂိုလ်တဏ္ဍမှာတဲ့အမနုတိရတိဟောတိတဲ့အမနုတိလူကမကုလက်လမ်းမမီတဲ့ပျော်ရွှင်မှုမျိုးတဲ့ကာမဂုဏ်ထူတတ်တဲ့လူလောကမှာပေါ့ဒီအဲဒီလူကာမဂုဏ်လက်လမ်းမမီတဲ့အပျော်မျိုးဒီခါမှာစိတ်ကောင်းခေါ်တဲ့ဝိရိယတတိဓမ္မလေးပါတဲ့ဥပဒ္ဒနာ သမာဓိစိတ်တွေအသိဉာဏ်နဲ့အသေးပေါ်ရိယာအစဖြစ်လာတဲ့ခါကျတော့အသိဉာဏ်တွေတော့ဖွံ့ဖြိုးလာတယ်စိတ်ကောင်းတဲ့အသိဉာဏ်ထူးထူးခြားခြားဖွံ့ဖြိုးလာတော့မပြည့်ရနိုင်တဲ့တမေကောင်းအပျော်တမေနဲ့ကောင်းတာဟွတမေမပြောတော့မဟုတ်ဘူးတမေနဲ့ကောင်းတယ်ဆိုလို့ရှိရင် အခြားအကောင်းတွေမလိုတော့ဘူးဆိုတဲ့အတိတ်ပဲပေါ့ဒီလိုလေးနဲ့ကောင်းတယ်ဆိုရင်အခြားအမယ်တွေလည်းရှာဖို့မလိုဘူးဆိုတဲ့အတိတ်ပဲဒီကအကောင်းဆုံးဆိုတဲ့သဘောပေါ့စိတ်ကောင်းတဲ့အတိညာတိုးတက်လို့မပြည့်နိုင်တဲ့တပည့်ကောင်းအပျော်တဲ့မပြည့်နိုင်ဘူးအဲ့ဒီအပျော်မျိုးအရှိဟုံနဲ့တခါတည်းပေါ်လာတတ်တယ်အဲ့ဒီပဲရောက်လာပြီဆိုလို့ရှိရင်ဝိပဿနာစုခဆိုတာပေါ့လေ ယောဂီကကောင်းကောင်းကြီးနားလည်တော့တာပဲအမှန်တရားစီရတိဟောတိဆိုတဲ့စကားကိုနည်းနည်းလေးတိုးချဲ့ပြီးတော့ပြောရမယ်ဆိုရင်ကာမပုံသားတွေဟာကာမတဏှာအရာပေါ်ဒီကာမဂုဏ်ပေါ်တဲ့နေရာဌာနမှာလူလာဖြစ်ရတာကိုရှုံးရှရာအယုံတွေက ညီစရာကြားစရာနားစရာစားစရာထိစရာပေါ့မြင်ကွင်းအလှလေးတွေပေါ့လေဒါကြီးကြိုက်တယ်ဒါလေးတွေပဲမြင်နေတာပဲရှာကြံပြီးတော့တော့တကယ်အလှလေးကြီးရတာကိုစိတ်ကြိုက်တွေတွေ့ပြီဆိုလို့ရှိရင်အဲ့ဒီမြင်ဝင်အလှလေးကအဲ့ဒီပုဂ္ဂိုလ်ကိုဖန်ဆာထားတော့တာအဲ့ဒီအလှလေးနဲ့မခွာရအောင်တုတ်ထားတော့တာပဲ အဲ့ဒါကုဏခေါ်တယ်ကုဏဆိုတာအာပတ္တဖွဲ့တုတ်ထားတာပါမကွာတော့ဒီအခါကိုဥစားပြုတဲ့ပုဂ္ဂိုလ်တွေဆိုပို့ဆိုးတာပေါ့မရရတော့မှတခါလေးကြံတော့တာပဲဒီမှာသာချိုရဲ့အတန်လေးကြီးစိုက်နေတဲ့ပုဂ္ဂိုလ်ကလည်းအဲ့ဒီအတန်လေးကြီးနားထောင်တော့အဲ့ဒီကတုတ်ထားတာအတန်နဲ့အနံ့အရသာအထီးတွေဒီလိုအထီးတွေဘုမအထီးတွေပေါ့ဒီမှာ အဲ့ဒါကြီးကြိုက်နေတဲ့ပုဂ္ဂိုလ်ရဲ့အဲ့ဒါကြီးရှာပြီးတော့တွေ့ပြီဆိုလို့ရှိရင်အဲ့ဒါတွေကကြိုက်နေတဲ့ပုဂ္ဂိုလ်ကိုအဲ့ဒီအကြိုက်အာယုံနဲ့တုတ်နှုံထားတာမလုပ်တော့ဘူးအဲ့ဒါလူချင်းစရာကာမဆိုတာဒါပဲသူ့ကိုကုနာလေးထားတယ်ကာမကုနာဆိုတာဘာလဲတုတ်နှုံထားတာတဲ့ဒါလေးတွေရနေမှာနေတာထိုင်တာရှိတာပါ တရားထုတ်တဲ့ခါကျတော့အဲ့ဒါလေးတွေဆွန့်လွတ်မှာလည်းပဲမရဲဘူးပေါ့လေဒါလေးတွေလက်လွတ်သွားဒီချမ်းသာတွေလက်လွတ်သွားမှာပေါ့အဲ့ဒါတွေကိုဆွန့်လွတ်ပြီးတော့အခုလိုအာထုတ်တဲ့အခါမှာအမန္တုတိရတိဆိုတာပေါ့လေကာမဂုဏ်ကြိုက်နေတဲ့ပုဂ္ဂိုလ်ကြီးကာမဂုဏ်ချမ်းသာတဲ့ဒါကာမဂုဏ်ချမ်းသာလက်လောက်မမီရဘူး ယတိဆိုအပျော်တစ်မျိုးရသွားတယ်အဲဒီကကျတော့ဟိုကအထင်ကြီးတော့ဘူးကံကုန်ဟိုလည်းပဲတုံ့နှောင်ထားတဲ့ဟာလည်းမတုံ့နိုင်တော့ဘူးဒီမှာအဲ့လိုဖြစ်သွားတယ်ဒီဘက်ရောက်လာတယ်ဟိုကဘာမှမဟုတ်ဘူးဆိုတာနားလည်လာတော့တယ်ဘုရားပြညာမဲလောက်ရောက်လာရင်လည်းစိတ်ပိုင်းဆိုင်ရာနဲ့အတိညာနဲ့တော်တော်လေးအားကောင်းလာပြီအဲ့ဒါရှုမှတ်မှု စိတ်ပိုင်းဆိုင်ရာအတိကလည်းပဲအားကောင်းလာတဲ့အခါကျတော့ကံကုန်ချမ်းသာတဲ့ပါတဲ့ဟာတွေ့တော့စိတ်ကောင်းတဲ့အတိညာတိုးတက်တော့ဒါတွေတွေ့လာတဲ့အခါကျတော့ဟိုကအထင်ကြီးတော့ဒါဖြစ်သွားတော့ပေါ့ဟိုဟာကဘာမှမဟုတ်ဘူးဆိုတာပေါ့နိအဲ့ဒီကောင်းတကယ်ကောင်းလို့ထင်မှတ်ပြီးတော့ပေါ့လေဒါနဲ့အချိန်ကုန်မယ်ဆိုရင်ပေးကြည့်အောင်ကောင်းတဲ့ကောင် ဒီလောက်အောင်လည်းကောင်းတဲ့အကောင်းဆိုတော့ကာမဂုဏ်နဲ့ပတ်သက်ပြီးတော့ဒီတော်တွေလည်းအများကြီးပါပဲပြီးစီအောင်ကောင်းဒီလောက်ကောင်းတဲ့အကောင်းပဲဆိုတော့အန္တရာယ်ရတဲ့အကောင်းပဲဆိုတော့ကောင်းတာလည်းပြီးတော့ဒီလွတ်ပြီးတော့အတိကင်းနဲ့တန့်ရှင်းတဲ့ချမ်းသာရပြီဆိုတော့ဒီဘက်မှာစိတ်ကတော်လေးကိုအပြည့်ပါလာပြီပေါ့ရှိဆက်ဖို့ပဲရှိတော့တယ်ဆက်လက်ဆက်တော့တာပဲ မလွဲတာလို့တရားကခွာသွားတယ်နောက်ပြန်တချီဖြစ်တော့တာပဲဒီခါမှမြတ်စွာဘုရားကတတတရားတွေလည်းသိတိုးတက်လာဖွံ့ဖြိုးလာတာပဲဟွန်းတိတတတရားတွေဖြစ်လာတယ်ကျမ်းမာရင်ငါကကျမ်းမာရင်မကောင်းတဲ့ပုဂ္ဂိုလ်ကြီးကျမ်းမာရင်ကောင်းလာတယ်စိတ်ထားတွေလည်းဖြောင်းလာတယ်ဘုရားအမှားကြီးလောက်ခဲ့ရဟာကြီး ပြောခဲ့တဲ့ဟာဒီမှာကိုယ့်ကိုယ်ကိုဖြောင့်ချက်ပြီးတော့ငါဘာကြီးမှားခဲ့တာပဲဘာကြီးအမှားကြီးပြောခဲ့တာပဲဆိုတော့ကိုယ့်ကိုယ်လည်းဖြောင့်ချက်ပြီးတော့တယ်ရုပ်ဖြောင့်တဲ့သဘောရုပ်ဆင်းတဲ့သဘောကြီးခါလဲပေါ်လာတာကိုယ့်ပြီကိုယ်လုံးဖုံးမရှိတဲ့ကောင်အရှိလုပ်ပြီးတော့သူများအကြည့်ကြည့်အောင်လည်းဟန်ဆောင်ရုပ်ဆင်းတဲ့သဘောကြီးပေါ်လာတာတရားထုတ်မှရုပ်ဆင်းတာဘယ်လောက်ပဲလူကြီးကရိုးသားပါတယ်လို့ဆိုမယ်လို့ဟန်ဆောင်လေးတွေကပါနေတာ ဒီပဲရောက်လာလို့ရှိရင်ဟန်ဆောင်ပါတော့ပြည်လည်းကြိုးစားမှုကလည်းပဲအဆင့်ကြီးတက်လာတယ်လေစာကြိုးကြိုးပမ်းအထုံးအပြင်းကလုံရအောင်တဆင်တိုးပြီးတော့ဝိရရှင်ပြီးတော့ကြိုးပမ်းအထုံးပန်းနဲ့ရောက်တဲ့အထိကြိုးပမ်းအထုံးကိုဆိုတော့ဒီအဆင့်ရောက်လာပြီဆိုလို့ရှိရင်ဝိရိယအားလည်းတော်တော်ကောင်းလာပြီအဖြစ်အပျက်ကိုမြင်ပြီး ဝိပဿနာချမ်းသာဆိုတာကောင်းသိလာပြီအဲ့ဒီအင်္ဂါနဲ့ငါးချက်နဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဟာစိတ်သာအာထုတ်ဒီဘဝမှာတရားသူတရားများရဖို့ရအသေးရပြီအဲ့လိုတော့မြတ်စွာဘုရားကအားပေးထားပါလေသိကျင်လို့ဆရာအာရုအထက်ဆရာအာကြဆရာနဲ့ခေါင်းပါတယ်ကောဒီလိုဉာဏ်မျိုးကိုတော့အရွယ်လည်းကောင်းကျမ်းမာရည်လည်းကောင်း ရှင်ရတ္တတရားဆန္ဒရတယ်ပြင်းပြပြီးမိနဲ့တိုင်းတာတိတိကျကျပါလေယူတည်တည်စိတ်ဆက်ဆက်အားထုတ်လို့ရှိရင်တရင်တုတ်ပတ်တဲ့မကျော်ပါဘူးသူချာချာရနိုင်ပါလားဒီပိုင်းတော့ရောက်လာလို့ရှိရင်သောခါတို့ဘဂဝတာဓမ္မောမြတ်စွာဘုရားကိုယ်တိုင်ကျင့်ဤမှပရိယတိရဲ့ကျူ လက်တွေ့ကျင့်သုံးလို့အကျိုးရလာဟာကျင့်သုံးမှုနဲ့ကွင်ကျဖြစ်တယ်ဆိုတာကိုလည်းထင်ရှားတာပဲဒီလောက်လေးဒီလောက်လေးကြည့်ရုံနဲ့တရားတော်ရဲ့တွာခတဂုံပေါ်ပြီဆိုလို့ရှိရင်မြတ်စွာဘုရားဂုံတော်လည်းပဲပေါ်သိမ်းလို့တော့ပေါ်လာတာပဲနားလည်းသိမ်းလို့နားလည်းလာတာပဲ နားလည်ပြီဆိုလို့ရှိရင်တတ္တတရားဆိုတာအဲဒီမှာမြတ်စွာဘုရားမှာဖြစ်လာတာပုဂ္ဂိုလ်ရေးရာကိုယ်ဝရမှာခေတဲ့ပုဂ္ဂိုလ်ရေးဟာဒီပန်းရောက်လာပြီဆိုလို့ရှိရင်တော့ဘုရားကိုမချီးညိုတဲ့ပုဂ္ဂိုလ်ရှိတော့ဘာဖြစ်လို့လဲသူကိုယ်ရင်ဟောရတဲ့တရားကြည်မှသိပြီးတော့လက်တွေ့ကျင့်သုံးတော့ ကျင့်သုံးတဲ့အကျိုးလပ်ပါအကျိုးရလပ်ပါလေကွင်ကြဖြစ်နေတာတရားတော်ရဲ့အလေကောင်းကြီးကိုသိပြီဆိုလို့ရှိရင်ဘုရားမှာသူ့ကိုအတင်းဗုဒ္ဓကိုယုံကြည်ဟိုတိုက်တွန်းလို့တော့သူ့အတူဖြစ်လာတာပါပဲဒါကြောင့်အရှိတိုင်းသားရောတချို့တော်တော်များများအနောက်တိုင်းသားတွေပုဂ္ဂိုလ်ကြီးရောကိုယ်ဝယ်မှုအားနေတော့ ဒီတရားတော်ရဲ့ခုံကြီးလေးတွေကိုစာတွေ့နဲ့လက်တွေ့ပေါင်းစပ်ပြီးတော့တရားတော်ရဲ့ခုံသိလို့ရှိရင်ဗုဒ္ဓရဲ့ခုံလည်းပဲကြည့်ပြီးခုံသိမှယူစီစီလေးလေးစားစားနဲ့သူဟောထားတဲ့တရားတော်တိုင်းကျင့်သုံးလို့ရစ်တူလို့နဲ့ပေါ့လေတရားအကျိုးကြီးခံစားရှိရင်လို့ဒီလိုအရှိပြောရတာပါ ဒီပင်လည်းပြောကြတယ်ရှိနေပါသေးတယ်ဒီနေ့တော့တဏှာကြီးနည်းနည်းကြော်တော့တာမဟုတ်လို့ဒီမှာပဲရကြအောင်စို့သာဓု